အခန်းကြီး၈အငယ်၁မှ၁၄အာတီဇရစ်မင်းကြီးလက်ထက်၌ငါနှင့်တူဘာဘူးလုံမြို့မှ ထွက်သွားသောသူအဆွေအမျိုးတကြီးတို့ဤတားဆင်မြေဆက်စရင်ဟုမူကားဖိနဟအမျိုးဂေယရှုံဤတမအမျိုးဒံယေလဒါဝိအမျိုးဟတ်တုရှေခဏီအမျိုးဖာရုတ်အနွယ်တဲကဇာခရီနှင့် စရင်ဝင်သူယောက်ျားပေါင်း105ချိတ်ပါဟမောဘအမျိုးဇေရယတာအေလျောနေနှင့်ယောက်ျားပေါင်း200ရှေခနိအမျိုးယဟာဇေလတာနှင့်ယောက်ျားပေါင်း300အာဒင်အမျိုးယောနတန်သားအေပက်နှင့်ယောက်ျားပေါင်း9ချိတ်အေလံအမျိုးအာတလိသားယေရှယနှင့်ယောက်ျားပေါင်း9ချိတ် ရှေပတိအမျိုးမိခေလသားဇေဗဒိနှင့်ယောက်ျားပေါင်းရှစ်ကျိပ်ယောဘအမျိုးယေဟေလသားဩဗဒိနှင့်ယောက်ျားပေါင်းနှစ်ရတကျိပ်ရှစ်ယောက်ရှေလောမိအမျိုးယောတိဖိသားနှင့်ယောက်ျားပေါင်း106ကျိပ်ဘေဘဲအမျိုးဘေဘဲသားဇာခရိနှင့်ယောက်ျားပေါင်းနှစ်ကျိပ်ရှစ်ယောက်အာဇဂတ်အမျိုးဟကတန်သားယောဟနန်နှင့်ယောက်ျားပေါင်း တရာတကျိပ်၊အဒေါနိကံအမျိုးသားတို့တွင်နောက်ကျသောသူ၊ဧလိဖလက်၊ယေယေလ၊ရှေမာယနှင့်ယောက်ျားပေါင်းခြောက်ကျိပ်၊ဗိဂဝဲအမျိုးသားဥသဲ၊ဇာဗုဒ်နှင့်ယောက်ျားပေါင်းခုနစ်ကျိပ်တည်း။ထိုလူများတို့ကို အဟာဝမြို့သို့စီးသောမြစ်နားမှာငါစုဝေးစေ၍၊ သုံးရက်ပတ်လုံးတဲ၌နေကြ၏။လူများနှင့်ယေပရောဟိတ်များတို့ကိုငါစစ်ဆေး၍လေဝိသားတယောက်ကိုမျှမတွေ့သောအခါလူကြီးအေလီဇာအယေလရှေမာယနာသန်ဇာခရိမေရှုလံပညာရှိယာရိတ်အေလနာတန်တို့ကို ခေါ်၍ကတိဖိမျိုးတကြီးဤဒေါထံသို့မှာစာနှင့်ဆေလို့လျက်ဤဒေါနှင့် ကတိပိမြို့မှနေသောသူ၏ညီကိုဖျားကျွန်တို့သည်ငါတို့ဖျားသခင်အိမ်တော်အမှုဆောင်များကို ပေးစေခြင်းဟာသူတို့အားအဘယ်သို့ ပြောဆိုရမည်ကိုငါမှားလိုက်၏ထိုသူတို့သည်ငါတို့၏ဖျားသခင်တကူဂျေစုတော်ကြောင့်ဣဒရေလသားလေဝိဤသားမဟာလိအမျိုးသားပညာရှိတယောက်ရှေယဘိနှင့်သူ၏ပေါက်ဖော်တချိတ်ရှိယောက် ဟာရှပိနှင့်မေရာရိအမျိုးယေရှာယနှင့်သူ၏ပေါက်ဖော်နှစ်ကျိပ်လေဝိသားတို့အမှုကို ဆောင်ရွက်စေခြင်းငှာဒါဝိဒ်နှင့်မူတော်မတ်တော်ခန့်ထားသောဖျားကျွန်များစည်ရင်ဝင်သည့်အတိုင်းနှစ်ရနှစ်ကျိပ်တို့ကိုခေါ်ခဲ့ကြ၏အငယ်21မှ23ထိုအခါဥစ္စာများမှဆက်၍သူငယ်များနှင့်တကွငါတို့တွားเสียမှန်သောလမ်းကို ဘုရားသခင်၌ရှာ၍ရှေ့တော်မှာချိုးချံစွာကျင့်ခြင်းငှာအဟာဝမျက်နာတွင်အစာရှောင်ရာအချိန်ကိုငါကြော်ညာ၏အကြောင်းမူကားကျွန်တော်တို့ဘုရားသခင်ကို ရှာသောသူအပေါင်းတို့သည်တကူခြေဆုတော်ကိုခံရကြလိမ့်မည်ကိုရောကိုစွန့်တော်သူအပေါင်းတို့ကိုတကူတော်စီးတား၍အမျက်တော်တည့်ရောက်လိမ့်မည်ဟုငါတို့သည် ရှင်မြင်အားလျှောက်ထားသောကြောင့် လမ်းတွင်ရန်သူလက်နှင့်လွတ်စေခြင်းငှာလက်၍ပို့ရသောစစ်သူရဲ့မြင်းစည်းသူရဲ့တဒက်ကိုရှင်မြင်၌မတောင်းဝန်ရှက်ကြ၏ထိုအမှုကြောင့်ငါတို့သည်အစာရှောင်၍ငါတို့ဘုရားသခင်ကိုဆုတောင်းလျက်နေကြ၏ဘုရားသခင်လည်းနားထောင်တော်မူ၏အငယ်24မှ32ထိုအခါယေဘုဟိအကြီးတစ်ချိန်နှစ်ပါး ရှေယပိဟာရှပိနှင့်သူတို့ညီကိုတကြိတ်ကိုငါရွေးထားပြီလင်ရှင်ပြန်မှဆ၍အတွင်းဝန်မူတော်မတ်တော်စီဝေသောဣဒရေလအမျိုးသားအပေါင်းတို့သည်ငါတို့၏ဖျားသခင်အိမ်တော်အဖို့လှူသော ပူဇော်တက္ကာရွှေငွေဒဇာဒီဟုသောငွေအခွက်6000ငါးပိတ်တာငွေဒဇာအခွက်1000ရွှေအခွက်1000 ရွှေဒင်းကားတထောင်အချိန်ရှိသော ရွှေအင်တုံနှစ်ဆယ်ရွှေနှင့်အမျှမြတ်သောရွှေကြေးဝါစစ်ဖလားနှလုံးတို့ကိုငါချိန်၍အပ်လျက်တင်တို့သည်သာရဘုရားအဖို့တန့်ရှင်းကြ၏ဤတစားတို့သည်လည်းတန့်ရှင်းသောတစားဖြစ်ကြ၏ဤငွေနှင့်ဤရွှေသည်လည်းဘိုးဘေးတို့၏ဘုရားသခင်သာရဘုရားအားကြီးညိုသောစိတ်နှင့်လှူသောရွှေငွေဖြစ်၏ ယေရုရှလင်မြို့ဒါဝရဘုရား၏အိမ်တော်အခန်းတို့တွင်ယေပရောဟိတ်အကြီးလေဝိသားဣသရေလအဆွေအမျိုးသူကြီးတို့ရှေ့မှမချိန်မီတိုင်အောင် ကြည့်ရှုစောင့်ရှောက်ကြလောဟုမှားထား၏ထိုတို့ချိန်သောရွှေငွေတစားတို့ကိုယေရုရှလင်မြို့ငါတို့၏ဘုရားသခင်အိမ်တော်သို့ပို့ဆောင်ခြင်းငှာယေပရောဟိနှင့်လေဝိသားတို့သည် ခံယူကြ၏ပထမလ12ရက်နေ့တွင်ငါတို့သည် အဟာဝမြစ်မှ ထွက်၍ယေရုရှလင်မြို့သို့ခရီးသွားကြ၏လမ်းနာ၌ချောင်း၍နေသောရန်သူလက်မှငါတို့၏ဖျားသခင်တကူတော်ကြောင့်လွတ်လျက်ယေရုရှလင်မြို့သို့ ရောက်၍သုံးရက်နေကြ၏အငယ်33မှ36စတုထနေ့တွင်ငါတို့ဖျားသခင်၏အိမ်တော်၌ ဖိနဟသားဧလဇာနှင့်လေဝိအမျိုးယောရှုသားယောဇပတ်ဗေနွိသားနောဒီတို့သည်ဝိုင်း၍ကြည့်ရှုလျက်ဥရိသားယေပရောဟိတ်မေရမုတ်တီထိုရွှေငွေတစားရှိသမျှတို့ကို ရေတွက်ချိန်တွယ်၍တနေ့ချင်းတွင် အချိန်ပေါင်းကိုမှတ်သားလေ၏တိမ့်သွာခြင်းကိုခံရသော လူစုတဲကထွက်လာသောသူတို့သည်လည်း ဣဒရေလအမျိုးများတို့အဖို့နွား32ကောင်တူဒီ96ကောင်တိုးတငယ်89ကောင်အပြစ်ဖြေရာရစ်ဖို့စိတ်32ကောင်တို့ကိုဣဒရေလအမျိုး၏ဘုရားသခင်သာရဘုရားအားမိရှုရာရစ်ကို ပူဇော်ကြ၏ရှင်ပြင်းအမိန်တော်အမှားတော်တို့ကိုကိုစားတော်မင်းမြစ်အနောက်ဖက်မြို့ဝန်တို့၌အပ်၍သူတို့သည်ဣဒရေလအမျိုးနှင့် ဘုရားသခင့်အိမ်တော်ကိုပြုစုကြ၏။